အပါဝင်ဖြစ်တဲ့အဘိဓါဝိသမလောဘဆိုတဲ့လူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းစိတ်ကိုညင်ညူးညင်ညူးစေတော့တရားပဲလို့ဉာဏ်ထဲမှာပြက်ပြက်ထင်ထင်သိမြင်ပြီးတော့ဒီလောဘရှိနေသမျှစိတ်ညင်ညင်နွမ်းပြီးတော့ဆင်းရဲနေမှာပဲလို့သဘောပေါက်လို့ဆင်းရဲငြိမ်းလို့တဲ့စိတ်ရှေးရှုပြီးတော့ဒီလောဘကိုပယ်နိုင်စေတဲ့အခုအတ္တကထာကပြတယ်ဆိုတဲ့အကြောင်း6ပါးနဲ့မြတ်စွာဘုရားအတိအကျညွှန်ကြားခဲ့တဲ့ မြင်သမျှကြားသမျှနားသမျှစားသမျှထိသမျှကြံတွေးသမျှကိုမပြတ်မလားရှုမြန်ရှုမရမယ်ဆိုတဲ့သံပဇညာပိုင်းဝိပဿနာစီမင်းဥပဒေအရမြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းဒီတိုင်းကြံတွေးတိုင်းမပြတ်မလားရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်မိမိတို့တဏ္ဍာမှာရှိနေတဲ့လောဘတွေဒီနေ့တဲ့ဒီနေ့နေပါသွားပြီးတော့နောက်ဆုံးမှာ လောဘခေါ်တဲ့နှစ်သက်တတ်မဲ့မှု လုံးဝခတ်သိမ်း ကင်းငြိမ်းတဲ့အရဟတမေဉာဏ်ကိုရလို့နိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။ 1984ခုနှစ်အောက်တိုဘာလ2ရက်1946ခုနှစ်တရင်ညိုလာဇန်8ရက်နေ့လယ်2နာရီနဲ့မိနစ်90အချိန်မှာဘုန်းကြီးတို့တရားပွဲစတယ်။မေဘိက္ခွေ လောကီဒုံလဘာယောစကတင်ညူယောစပုပ္ပကာရီယောစကတင်ညူကတဝေရီဘိက္ခွေယဟန်တို့ပုပ္ပကာရီရှေးဥစွာကျေးဇူးပြုသောယောစအကျင့်ပုဂ္ဂိုလ်သည်၎င်း ကတင်ညူသူပြုဘူးတဲ့ကျေးဇူးကိုသိပြီးဖြစ်၍ကတဝေဒီကျေးဇူးကိုသိရှိခံစားသည့်ကျေးဇူးပြန်ဆက်တဲ့ရောစာခြင်းပုဂ္ဂိုလ်၎င်းဣတိဤသောဣမေတွေပုဂ္ဂလာဤပုဂ္ဂိုလ်နှစ်ယောက်တို့သည် လောကီလောက၌ဒုံလပါရခဲ့သောပုဂ္ဂိုလ်ရှားပါသော ပုဂ္ဂိုလ်များပေသည်တဲ့လောကမှာသူတော်ဘာကိုကျေးဇူးစတင်ပြီးတော့ပြုပေးတဲ့ပုဂ္ဂိုလ်လည်းပဲရှားပါတယ်တဲ့ရခဲ့တယ်ဗာမြ ဘာမြသူတစ်ပါးစီကမမျှော်လင့်မဲ့နဲ့သူတစ်ပါးချမ်းသာလင်အစဉ်ပြေလင်ပြီးရောလို့စိတ်ထားပြီးတော့တကယ်ကုသိုလ်စိတ်နဲ့သူတစ်ပါးကိုလက်ဦးကျေးဇူးပြုတဲ့ပုဂ္ဂိုလ်ဆိုတာဒါရှားတယ်တဲ့ဟုတ်တယ်အဲ့ဒါမြတ်သောအဖြစ်မျောလင့်ချက်ကလေးတွေနဲ့လောက်ကြတာများတယ်မျောလင့်ချက်မပါဘဲနဲ့သူတစ်ပါးချမ်းသာစေလိုတဲ့အစဉ်ပြေလိုတဲ့စိတ်ထားနဲ့ကိုကစပြီးကျေးဇူးပြုတယ်ဆိုတာဒီပုဂ္ဂိုလ်တွေရှားတာပေါ့ပုဗ္ဗကာရီပုဂ္ဂိုလ်တဲ့ နောက်တစ်ခါအဲ့ဒီပုဂ္ဂိုလ်ရှားတယ်လို့ပဲတဲ့မိမိပေါ်မှာသူတစ်ပါးပြုထားတဲ့ကျေးဇူးကိုသိပြီးအဲ့ဒီကျေးဇူးပြန်ပြီးဆက်ရမှန်ဆက်ရကောင်းမှန်သိတဲ့ပုဂ္ဂိုလ်ကလည်းပဲသူလည်းရှားတာပဲတဲ့နှမျိုးရှိတယ်တဲ့ဒါလည်းမှန်တယ်ကိုယ်ပေါ်ကျေးဇူးပြုလိုက်တုန်းကတော့သဘောကျလို့ပါပဲဝမ်းသာလို့ပဲဒါပေမဲ့လို့နောက်ကြာတဲ့အခါကျအဲ့ဒီအဲ့ဒီကျေးဇူးမေ့သွား ကျေစုမသိဘူးဖြစ်တော့ကျေစုစပ်ဖို့ဆိုတာတော့ဝေးရောအဲ့လိုပုံကောများတယ်တော့ကျေစုမိမိပေါ်ကျေစုပြုထားတာကိုသိလဲသိတယ်ကျေစုလဲတင်တယ်တင်တဲ့ကျေစုကျေစုတင်တဲ့အလျောက်လည်းပဲပြန်ပြီးဒီကျေစုကိုဆက်နိုင်အောင်ကြိုးစားတယ်ဆိုတဲ့ပုံကောရှားတယ်တဲ့အဲ့ဒါလို့ရှားပါတဲ့ပုံကောနှမျိုးထဲမှာမိမိတို့ပါဝင်အောင်ကြိုးစားနိုင်ရင်အကောင်းဆုံးပဲပုဗ္ဗကာရီသူတစ်ပါးကို သူစီကဘာမှမျှော်လင့်ချက်မရှိဘဲနဲ့အကူအညီပေးပြီးတော့ကျေးဇူးပြုတဲ့ပုဂ္ဂိုလ်မျိုးလည်းဖြစ်နိုင်အောင် ကတိညုကတဝေရီမိမိဘောတစုံတယောက်ကကိုယ်အားဖြင့်ဖြစ်စေနှုတ်အားဖြင့်ဖြစ်စေပိုက်ဆံကျွေးငွေအားဖြင့်ဖြစ်စေပစ္စည်းပစ္စည်းဝတ္ထုအားဖြင့်ဖြစ်စေကုညီလိုက်လို့မလို့ကျေးဇူးမိမိဘောတင်နေပြီဆိုရင်အဲ့ဒီကျေးဇူးကိုသိပြီးတော့ဒီကျေးဇူးကိုပြန်ဆနိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လည်းပဲကြိုးစားသင့်တယ် အဲ့ဒါလို့ကြိုးစားရမှာကြောင်းအလှဆိုတာကတော့ဒါကတော့မြတ်စွာဘုရားအင်မတန်ချီးမွမ်းတာပဲကြောင်းလူကတော့ကြောင်းလူဘာကြောင့်ချီးမွမ်းတယ်လဲလို့ဆိုတော့ဝိဟာရဒါနံတန်ဂတဧကံဗုဒ္ဓေနဝဏိတံနဲ့တန်ဂတတန်ဃာအားဝိဟာရဒါနံကြောင်းလူချင်းကိုဗုဒ္ဓေနမြတ်စွာဘုရားသည်ဧကံအမျက်ဆုံးမဲ့ဟူ၍ဝဏိတံချီးမွမ်းတော်မူအာ၏တဲ့ဘာကြောင့်လဲလို့ဆိုတော့ကြောင်းရှိမှ နေလုံမိုးလုံရေလုံ တန်ဃာတော်များနေနိုင်ထိုင်နိုင်ပြီးတော့မြတ်စွာဘုရားရဲ့အဆုံးအမသာသနာကိုမိမိတို့လည်းကျင့်နိုင်တယ်သာသနာမပြောင်းမပြောင်းအောင်စောင့်ရှောက်ထိမ့်သိမ့်တယ်သူတို့ဘာတွေကိုလည်းဖြန့်ဝေပေးနိုင်တယ်ကြောင်းမရှိဘူးဆိုလို့ရှိရင်မိုးရေနေလေ နေဘူးမြေကင်းတန်းတို့ရဲ့ဘေးရန်အန္တရာယ်ဖြစ်နိုင်တဲ့အတွက်စိတ်ချလက်ချမြတ်စွာဘုရားရဲ့အဆုံးအမသာသနာကျင့်လည်းမကျင့်နိုင်ဘူးစောင့်ရှောက်ထိမ့်သိမ့်မှုလည်းမပြုနိုင်သူတို့ဘာကိုလည်းမဖြန့်ဝေနိုင်ဘူးဒါကြောင့်မြတ်စွာဘုရားကကြောင်းအလှကုသိုလ်ဟာဖြင့် အမြတ်ဆုံးပဲလို့မြတ်စွာဘုရားမိန်ကြားတာအဲ့ဒီမိန်ကြားတဲ့အတိုင်းပဲရှေးကဘုရားမပွင့်တဲ့သာသနာ့ဘအချိန်မှာလေသမားသားအဖနှစ်ယောက်ဟာပိစိကဗုဒ္ဓတပါးကိုပိစိကဗုဒ္ဓတပါးဟိမန္တာကနေပြီးတော့ဝါဝင်္ဂာနီးမှာရှင်စားမိဝဲဖို့အလို့ငါမြို့နာရွာနာလာပြီးဝါဆိုတော့ဒီပိစိကဗုဒ္ဓကိုတွေ့လို့ကြီးညိုတာနဲ့ လယ်သမားသားဖနှစ်ယောက်ဟာဝါစုကျောင်းဆောက်ပြီးလှူအဲ့ဒါလိုဝါစုကျောင်းဆောက်လှူတာမှတာမန်ကျောင်းလုံးကြီးတဲ့တဲ့နေဖြစ်ရင်ပြီးရောဆိုပြီးမလှူကျောင်းကိုတတရရလှူတယ်ကျောင်းလေကတက်ဖို့ရအတွက်အောက်ကအင်းမြင်ခေါ်တဲ့ခုံနဲ့ကြာကြာနာနာလှုပ်လို့ကျောင်းရှိမှဇင်းညံဆောင်လည်းပဲကြာကြာနာနာလှုပ်ပြီးလှူတယ်ကျောင်းမှလိုအပ်တဲ့အသုံးဆောင်သမျှခြေသေးဦးမျက်နှာသေးဦးတောက်ရည်ဦးအစာရည်ကစပြီးတော့ လိုအပ်တဲ့အသုံးဆောင်တွေလှူတယ်။နောက်ကျောင်းဝင်းခြံကျောင်းဝင်းကိုလည်းကြာကြာနာနာစီယိုကြာကြာနာနာကားတယ်။စီယိုကြာကြာနာနာကားပြီးတော့မှအဲ့ဒီစီယိုအတွင်းကမှပတ်ပတ်လဲထမ်းပင်တွေစိုက်ပြီးတော့လှူဒန်းတယ်။ဆိုလိုတာကမြင်တတ်သိတတ်တော့ကျောင်းဖြစ်လို့ရှင်ပိစေကဗုဒ္ဓဗုဒ္ဓသတင်း300ပြီးရောလို့ဒီလိုသဘောမထားဘူးမြင်တတ်သိတတ်တဲ့အတွက်အချမ်းအယံလေးတွေနဲ့ တကွလှူဒန်းတာအဲလှူလို့ရှိရင်အဲ့ဒီအချမ်းရံလေးတွေနဲ့တကွလှူဒန်းတာဟာအင်မတန်အကျိုးပေးလှတာလုံးတီးကြီးအကျိုးမပေးဘူးပေါ့အချမ်းရံနဲ့လှူဒန်းတာအကျိုးပေးလှတယ်ဒါကြောင့်မို့စီယိုလည်းကြာကြာနာနာခတ်တယ်ဇင်းညံဆောင်လည်းလှုပ်တယ်ပြီးတော့ဒီထဲမှာထမ်းမင်တန်းလေးတွေစိုက်ပြီးလှူသေးတယ်ကျမ်းဂန်ကအဲ့ဒါလောက်ပဲဖော်ပြတယ်ဘုန်းကြီးထင်ပါတယ်ကျောင်းပတ်ပတ်လည်းမှာတိပြင် စိတ်ချမ်းသာစရာမျက်စိအေးစရာတစ်ပင်ပေါင်းမြင်လေးတွေလည်းစိုက်ပြီးလှူမှာပါပဲအဲ့ဒါလို့တဝါတွင်လုံးလှူဒန်းပြီးတော့တဝါတွင်လုံးဆုံးကတ်တယ်တဲ့ဆုံးကတ်ပြီးတော့ထုံးစံတိုင်းဝါကျွတ်တဲ့အခါရှင်ပိစေကဗုဒ္ဓတခြားကြွတဲ့အခါကျတော့လဲဝါဇုသင်္ကန်းကတ်လှူဒန်းနေပေါ့အဲ့ဒီသားဖနှစ်ယောက်ဟာအဲ့ဒီဘဝကစုတည်တော့တောဒိန်သာမှနတ်ပြည်နတ်ပြည်မှနတ်ဖြစ်ဖြစ်ပြီးတဲ့အဲ့ဒီနတ်သက်ကုံလို့နတ်သက်တွေနတ်သက်စုတည်ကျွေးလို့စုတည်တဲ့အခါကျတော့ လူပြေမှာစัจဝရိမင်းလာဖြစ်တယ်တဲ့စัจဝရိမင်းဖြစ်တဲ့အခါကျတော့ရှေးကအချမ်းအယံနဲ့အကြောင်းကိုလှူဒန်းခဲ့တဲ့အတွက်အဲ့ဒီမင်းရဲ့နန်းတော်မှာလိုအပ်တဲ့နန်းအသုံးဆောင်လူအသုံးဆောင်ဆိုတာဘာကမှမရှိဘူးတဲ့မရှိတဲ့ပစ္စည်းဆိုတာမရှိဘူးတဲ့အခုဘာသုံးညင်နေဆိုအဲ့သုံးညင်နေဟာတနည်းနည်းဖြင့်တနည်းနည်းနဲ့ဖြစ်ပေါ်လာတာပဲတဲ့ဘာကြောင့်လဲလို့ဆိုတော့အချမ်းအယံနဲ့ လှူဒန်းတဲ့အတွက်စัจ java ရေမင်းစီသိယဆိုလည်းပဲလုံဒီစัจ java ရေမဟုတ်ဘဲနဲ့မင်းတို့ရဲ့အသုံးဆောင် မြောက်များစွာအဖျားဖျားရပြီးတော့လိုသလိုရပြီးတော့အကျိုးပေးတယ်တဲ့ဒါကြောင့်မို့ဒီမှာကြောင်အဆောက်အုံလှူဒန်းခြင်းညောင်းရနိုင်တဲ့အကျိုးတရားတွေတန်ရုပ်ပါဠိတော်ဂိန္ဒရတုတ်တန်ရုပ်ပါဠိတော်ဝဏရောပတုတ် ဝီနီစုလဝက်ကပါဠိတော်သေနာတနဲ့ခန္ဓကာတဲ့အဲ့ဒီကထုတ်ပြီးတော့ဒီမှာဆောင်းပုတ်တွေအလှရှင်မှန်တမ်းတဲ့ရဆောင်းပုတ်တွေထမင်းလူကခွန်အားရအဝတ်လူက အစင်းလှရင်ကိုလူကချမ်းသာရစီမီလူကမျက်စိလှကြောင်းဆောက်လူက လုံးစုံရတရားညွန်ပြနိဗ္ဗာန်ရာကင်ဆိုနှောက်စီထမင်းလူကခွန်အားရထမင်း အဝတ်လူကအစင်းလှထမင်းလူကခွန်အားရအဝတ်လူကအစင်းလှရင်ကိုလူကချမ်းသာရစီမီလူကမျက်စိလာရင်ကိုလူကချမ်းသာရ စီမီလူကမျက်စိလားစီမီလူကမျက်စိလားကြောင်းဆောက်လူကလုံးစုံရာကြောင်းဆောက်လူကလုံးစုံရာတရားညွန်ပြနိဗ္ဗာန်ရာတရားညွန်ပြနိဗ္ဗာန်ရာကြောင်းဆောက်လူကလုံးစုံရာကြောင်းဆောက်လူကလုံးစုံရာတရားညွန်ပြနိဗ္ဗာန်ရာတရား တစ်သီးဥယင်ပန်းဥယင်ထို့ပြင်ခင်တတာတစ်သီးဥယင်ပန်းဥယင်ထို့ပြင်ခင်တတာရေအိုးစဉ်လူရေတွင်လူကြောင်းလူကြသူများ ရေဩစဉ်လူရေတွင်လူရေဩစဉ်လူရေတွင်လူကြောင်းလူကြသူများအမြဲထာဝရကြည်နူးရပွားကြကုသိုလ်များအမြဲထာဝရကြည်နူးရပွားကြကုသိုလ်များ ဆင်းလာသက်ရှိချမ်းသာသည်ဆင်းလာသက်ရှိချမ်းသာသည်အာစီညံတို့ဘွာအာစီညံတို့ဘွာဆင်းလာသက်ရှိချမ်းသာသည်ဆင်းလာသက်ရှိချမ်းသာသည်အာစီညံတို့ဘွာအာစီညံတို့ဘွာချမ်းဘူကင်းတကိုမိုးမဆိုးချမ်းဘူကင်းတကိုမိုးမဆိုးကြောင်းကိုလူလူများ ချမ်းဘူးကင်းတကူမိုးမဆိုးကြောင်းကိုလူသူများတောရိုင်တရိษံလေးနေတံအမှန်ကင်းဝေညာတောရိုင်တရိษံလေးနေတံအမှန်ကင်းဝေညာ နေအိမ်မရှာချမ်းသာများနေအိမ်မရှာချမ်းသာများရှုပွားနိုင်ကြမြတ်တရားရှုပွားနိုင်ကြမြတ်တရားနေအိမ်မရှာချမ်းသာများနေအိမ်မရှာချမ်းသာများရှုပွားနိုင်ကြမြတ်တရားရှုပွားနိုင်ကြမြတ်တရားကြောင်းတိုင်ယဟန်ဆွမ်းသင်္ကန်းကြောင်းတိုင်ယဟန်လူဒန်းလိုအပ်ပစ္စည်းများလူဒန်း ကြောင်းတယဟန်ဆွမ်းသင်္ကံလူဒန်းလူအပ္ပစ္စည်းမြာယဟန်တော်ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရားယဟန်တော်ကဟောဖို့ပြဒုက္ခငြိမ်းရမြတ်တရား ကြောင်ဒါယကနာကြကချမ်းသာထွပြားနိဗ္ဗာန်သွားကြောင်ဒါယကနာကြကချမ်းသာထွပြားနိဗ္ဗာန်သွားအဲ့ဒါအနာတပိန်တထေနဲ့အနာတပိန်တရေဇေတွန်အကြောင်းလှူစင်ငါရဲ့ ဗိမိတရမင်းကြီးဝေလူဝန်ကျောင်းလူစင်ကရမြတ်စွာဘုရားဟောကြားထားတဲ့ကျောင်းအနုမောဒနာတရားဆောင်ပုဒ်တွေပဲတဲ့ဒါကြောင့်မို့ပစ္စည်းလေးပါးယဟန်တော်များမှာလိုအပ်တဲ့မိယာဖြစ်တဲ့သွမ်းသင်္ကန်းကျောင်းဆေးပစ္စည်းလေးပါးတဲ့ပစ္စည်းလေးပါးအထူးသဖြင့်လိုအပ်တဲ့ပိုးပြီးအရေးပါတယ်ပေါ့လေကျောင်းကိုလှူဒန်းနေဆိုတာဒီကုသိုလ်တွေရတယ်ဒီအကျိုးတွေရတယ်ဆိုတာသိဖို့ပါပဲ။ကိုင်ဘုန်းကြီးတို့ စိတ်ထားဖြူဖွေချမ်းသာရေးတရားတော်ဆက်သွားကြစိတ်ထားဖြူဖွေချမ်းသာရေးတရားတော်ကလူရင်းကစိတ်ထဲမှာလောဘဒေါသမောဟမာနအငြိအကျေးတွေဝင်နေပြီဆိုလို့ရှိရင်ဆင်းရဲတယ်စိတ်ညစ်မဲလို့အဲ့ဒီလောဘဒေါသမောဟမာနအိတ်တာမစ္စရိယဆိုရဲအိတ်တာဆိုတာမနာလိုတာမစ္စရိယဆိုတာဝန်တိုတာ ဥဒိစ္စဆိုတာစိတ်ပြန်လွင်တာကုတ်ကုတ်ဆဆိုတာနောင်တပူပန္နာအဲ့ဒီတရားတွေအညစ်အကြေးတရားတွေစိတ်ထဲဝင်လို့စိတ်ညင်မဲ့နေပြီဆိုရင်စိတ်ဆင်းရဲတယ်စိတ်ဆင်းရဲရင်ကိုယ်လည်းဆင်းရဲတယ်အဲ့ဒီလောဘဒေါသမောဟအညစ်အကြေးတွေမဝင်ဘူးအညစ်အကြေးတွေမတင်လို့စိတ်ကလေးဟာကုသိုလ်စိတ်အစဉ်ကြီးပဲဖြူစင်းနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်အစဉ်ဟာကြည်လင်လို့မှုချမ်းသာတယ်ဒါကြောင့်မလို့ ကြည်လင်တဲ့စိတ်အစဉ်ဖြစ်အောင်ညင်မဲတဲ့လောဘဒေါသမောဟစိတ်ထဲမဝင်နိုင်အောင်ဝင်လာလို့ရှိရင်လည်းပဲကြာကြာကြီးစွဲကမနေပဲနဲ့ချက်ချင်းပဲလောဘဒေါသမောဟအငြိအကျေးစင်ကြဲသွားအောင်မြတ်စွာဘုရားဟောတော်မူတဲ့ဤမျိုးစုံနဲ့လိုက်နာကျင့်သုံးပြီးတော့ပယ်ရှားဖို့လိုတယ်လို့ဆိုလိုပါတယ်အဲ့ဒီအထက်ကအခုဒီစာမျက်နှာ၃မှာစာဥစာမျက်နှာ၃မှာ ချမ်းသာနှင့်ဆင်းရဲဆောင်ပုတ်ဒီဆောင်ပုတ်ကဘာကိုစီထားတာလဲဆိုတော့သူဒုဒရံသူနိပုဏ္ဏယထကာမနိပါတိနံစိတ်တံရခိတမေဓာဝီစိတ်တံဂုတ်တံဒုက္ခဝဟမြတ်စွာဘုရားဟောတဲ့အဲ့ဒီပါဠိကို အတိပ္ပယ်ကလေးသိတာယုံချဲ့ပြီးတော့စီးထားတာသူဒုဒတံအလွန်မြင်နိုင်ခဲ့သော သူနိပုဏ္ဏအလွန်သိမ့်မွေ့တော့ ယထကာမနိပါတိနံသူကြလွယအာယုံ၌ကြတတ်သောစိတ်တံစိတ်ကိုမေဓာဝီပညာရှိသည့်ရခေထစောင့်ရှောက်ထိမ့်သိမ့်ရ၏တဲ့ဉာဏ်နဲ့မြင်နိုင်ခဲ့တဲ့တိမ်မွေ့တယ်တဲ့သူသွားခြင်းဟာအယုံလျှောက်သွားတာပဲတဲ့ထိမ့်မရတိမ်မရကွတ်မရအမတန်ဆိုးသွားတဲ့စိတ်တဲ့ဒီစိတ်ကြောင့်မဲ့တ attva တွေဆင်းရဲနေကြတာတဲ့ဟုတ်ပါမလားသိကြတယ်နော်သိကြတယ် ယင်းသည့်စိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင်မှန်သလားဒါဖြင့်အဲ့ဒီစိတ်ကိုလွတ်မထားပဲနဲ့ဘယ်လိုထိမ့်သိမ့်ကိုပေးမလဲ။ဒါတဲ့ဖန္ဒနံစပလံစိတ်တံဒုရခန္တုန်ိဝါရယံဥဇုံကရောတိမေတာဝီဥတုကာရောဝဒေသနံဣဒံစိတ်တံဤစိတ်သည်ဖန္ဒနံတဖြတ်ဖြတ်တုံတလှလှခုံတဤ စပလံလျက်ပေါ်လော်လီဒဤလျက်ပေါ်လော်ဒီလဲဆိုတော့ဟိုအာယုံသွားလိုက်ဒီအာယုံသွားလိုက်အများသောအားဖြင့်တော့မကောင်းတဲ့အာယုံတွေစီသွားတာသူကမထိန်သိမ့်မခွညံ့မဆောင်စည်းပဲထားမယ်ဆိုလို့ရှိရင်တော့လောဘဖြစ်စရာအာယုန်နေစီသွားလောဘဖြစ်လိုက်ဒေါသဖြစ်စရာအာယုန်နေစီသည်ဒေါသဖြစ်လိုက်မနာလိုစရာအာယုန်နေစီသွားပြီးမနာလိုတဲ့စိတ်ဖြစ်လိုက်တယ်ယက်တည်ပြီးတော့မနေဘူးတဲ့ဟိုအာယုန်ဒီအာယုန်ပြေးလွှာသွားနေလို့မလို့စလပ်စပလန်စိတ်လျက်ပေါ်လိုလီတယ် ဖန္ဒနာတပြက်ပြက်ခုံတဆဆတုံနာဤစပလံလျက်ဘောလောလီဒဤဒုရခံစောင့်စည်းထိမ့်သိမ့်မှုရလဲခဲရင်ဤစိတ်ကိုစောင့်စည်းဖို့သိခဲရင်နဲ့မှန်ပါမလားမှန်ပါဗျာမှန်တယ်နော်ဘလို့မှစောင့်စည်းထိမ့်သိမ့်မှုမလွယ်ဘူးစိတ်ကိုတကယ်နဲ့အောင်စောင့်စည်းထိမ့်သိမ့်နိုင်တာကတော့ယဟန္တာမှပဲမဟုတ်ဘူးလားယဟန္တာဖြစ်မှပဲဘာကြောင့်လဲဆိုယဟန္တာဖြစ်တဲ့အခါကျတော့စိတ်ဆိုးစိတ်မိုက်စိတ်ရိုင်းနေရရှိသေးလား မရှိတော့သူ့လိုလိုထိမ့်သိမ့်မိတာဖြစ်မသွားဘူးလားအဲ့လိုဆိုတော့အစဉ်အမြဲမချမ်းသာဘူးလားချမ်းသာတယ်ယဟနာမဖြစ်သေးတော့လည်းပဲယဟနာဖြစ်ရေးလမ်းကြောင်းပေါ်မှာစလျှောက်နေပြီဆိုလို့ရှိရင်ပဲဒီလူဟာစိတ်ထိန်နိုင်မှုရာအတွက်အခွင့်အလမ်းအများကြီးသာသွားပြီမဟုတ်ပေဘူးလားယဟနာဖြစ်ရေးလမ်းဆိုတာဘယ်ဟာပြောတာလဲဟဲဝိပဿနာတရားပွားများအထောက်တာ ရုပ်ဖြစ်သမျှနာမ်ဖြစ်သမျှတတိနဲ့ စောင့်ရှုတာအဲ့ဒါလို့စောင့်ရှုပြီဆိုလို့ရှိရင်တော့တဖြည်းဖြည်းယုံနာရဲ့သဘာဝအမှန်ကိုသိတာသိလာတာနဲ့အမျှလောဘဒေါသမောဟတွေအားနဲ့မလာဘူးလားအားနဲ့လာတယ်အားနဲ့လာတာနဲ့အမျှချမ်းသာမလာပြီဘူးလားချမ်းသာလာတယ်ဒါကြောင့်မလို့မဖြစ်သေးတော့လည်းပဲဖြစ်ရေးလမ်းပေါ်တော့တက်မိအောင်တက်ဖို့မလိုဘူးလားအဲတက်မိလို့ရှောက်မိပြီဆိုလို့ရှိရင်တော့ဟိုဘက်နီးမသွားဘူးလားအဲမတက်မိလို့မရှောက်မိသေးဘူးဆိုရင်တော့ မနေဘူးတဲ့အဝေးကြီးပဲတဲ့ဒုရခံစောင့်ရှောက်ထိမ့်သိမ့်မှုရလဲခဲရင်သောဒုဏိဝရယံတာမြစ်ဖို့ရလဲခဲရင်သောစိတ်ကိုဟဲ့အဲ့ဒီအဲ့ဒီလူကိုအာယုံမပြုတ်ပါနဲ့ဒီစိတ်ကဒီလူစီရောက်သွားရင်ငါစိတ်ကစိတ်ဆိုးလုံလုံလို့ဒေါသထွက်လုံလုံလို့အဲ့ဒီငါ့ကို तू နှိပ်ဆက်သွားတာငါစိတ်အဲ့ဒီမသွားနဲ့မသွားနဲ့လို့တားပြီမဲ့ရလား မရဘူးသွားတာပဲတဲ့ဒါကြောင့်မလို့ဒုံနိဝရယံတားမြစ်ဖို့ရလဲခဲရင်တော့ဣဒံစိတ်တံဤစိတ်ကို မေတာဝီပညာရှိသည်ဥတုကာရောမြာသမာတိဥဇုံဥသုံမြာကိုဥဇုံကရောတိဝိယဖြောက်အောင်ပြုတကဲ့သို့မေတာဝီအမျောအမြင်ပညာရှိသောပုဂ္ဂိုလ်သည် ဣဒံစိတ်တံဤစိတ်ကိုဥဇုံကရောတိကမ္မထာအာယုန်နှင့်တင်း၍ဖြောက်အောင်ပြုရ၏တဲ့မြားလောက်တဲ့လူများမှာတဲ့မြားဆိုတာတခါတည်းဖြောင်းမိသားလေးမဟုတ်ဘူးမြားသောအပြင်မြားလောက်တဲ့ဆိုတာဝါးကိုလောက်ကြတာဟုတ်ဝါးလောက်ကြတဲ့အခါကျတော့လောက်လိုက်ပြီဆိုဝါးကအကောက်ပဲအဲ့ဒီအကောက်ကမှမဖြောင်းဘူးဆိုလို့ရှိရင် လေးပေါ်တင်းပစ်လိုက်တာနဲ့လူမှန်းရအချက်ကိုမထီပဲနဲ့ဘေးချော်ချော်တက်တက်သွားတယ် ဖြားမြားကဖြောက်မှပဲမှန်းရအချက်ကိုတဲ့တယ်မှန်တာဟုတ်ဒါကြောင့်မလို့မြားဖြောက်မို့လို့တဲ့အဲ့တော့ကောက်နေတဲ့မြားကိုမိကင်လိုက်กินလိုက်ပြီးတော့တခါလက်ကလေးနဲ့ဖြောင်းလိုက်နည်းနည်းဖြောင်းပြီးထင်မျက်စိကလေးတစ်ဖက်မှိတ်ပြီးကြည်လိုက်ကြည်လိုက်တဲ့အခါကျတော့ကောက်နေသေးတယ်ဆိုတခါမိกินလိုက်အောင်กินပြီးတော့တခါလက်ကလေးနဲ့ဖြောင်းလိုက်အောင်အဲဒါလိုနဲ့မိกินလိုက်ဖြောင်းလိုက်မျက်စိနဲ့ကြည်လိုက်မိกินလိုက်ဖြောင်းလိုက်နဲ့တဖြည်းဖြည်းတဖြည်းဖြည်းဖြောင်းပြီးတော့ဟောမြားဖြောင်းမသွားဘူးလားမြားဖြောင်းသွားတော့အဲ့ဒီမြားကို အဲ့ဒီမြားကိုလေးပေါ်တင်ပြီးတော့ပြစ်လိုက်မယ်ဆိုလို့ရှိရင်လိုရာအချက်မထိဘူးမြားသမားဟာမြားကိုတဖြည်းဖြည်းဖြောင့်ယူလို့ရှိရင်ရတယ်လို့မိမိစိတ်ကိုလည်းပဲတဖြည်းဖြည်းဖြောင့်ယူရင်ရတယ်တဲ့ဒါဖြင့်စိတ်ကကောက်နေတယ်ဆိုတာဘယ်အခါစိတ်ကောက်တယ်ခေါ်စိတ်ဆိုးတဲ့အခါစိတ်မကောက်ဘူးလားကောက်တယ်မဟုတ်လားတောက်ကြနေကားလဲလို့မလို့ရုပ်ရှင်ကြည့်ကျင်တဲ့အမေစီပိုက်ဆံတန်တောင်းနဲ့မရဘူးငါ စာမေးပွဲနီးလို့မလို့မကြည့်နဲ့မကြည့်နဲ့ဆိုလို့ငါလည်းမကြည့်ပဲနဲ့အောင့်ဤထားရအခုစာမေးပွဲပြီးပြီအဲစာမေးပွဲပြီးလို့ကြည့်ကျင်တော့ပိုက်ဆံတောင်းမရဘူးကဲဒီလောက်တောင်းဖမ်းအဲရုပ်ရှင်မကြည့်ရဒီနေ့ညထမင်းမစားတော့ဘူးအိတ်မယ်ဟုတ်ကလားမလုပ်တာတော့စိတ်ကောက်တာဒေါသဖြစ်တာစိတ်ကောက်တာဆိုတော့လောဘဖြစ်တာကစိတ်မကောက်ဘူးလားအဲရုပ်ရှင်ကြည့်ကျင်တဲ့စိတ်ဟာလောဘစိတ်မဟုတ်ဘူးလားအဲဒါစိတ်ကောက်တာဗောမဟုတ်ဘူးလားဒီတော့ဆိုလိုတာကလောဘဒေါသမောဟ ဒီစိတ်ရိုင်းနေဝင်နေရင်အဲ့ဒီစိတ်ကိုကောက်တဲ့စိတ်လို့ခေါ်ရတယ်အဲ့ဒီစိတ်ရိုင်းစိတ်မိုက်စိတ်ညက်တွေပျောက်သွားပြီဆိုလို့ချင်းအဲ့ဒီစိတ်ဟာဖြောင်းသွားပြီတဲ့အဲ့ဒါလိုဖြောင်းပါတဲ့ဖန္နနံစပလံစိတ်တံဒုရခန္တုန်ိဝရယံဥဇုံကရောတိမေတာဝိဥတုကာရောဝတေဇနံဝါရိဇောဝထလေခိတောဩကမောကတဥပဒောပရိဖန္တတိတံစိတ်တံဝါမာရတေယံဘဟာတဝေ စိတ်ကိုဘယ်လိုဖြောင်းရမလဲဆိုတော့တကယ်အကျိုးသက်ရောက်တဲ့နေ့ကတော့တဲ့ကမ္မထာအာယုန်တွင်တင်းပြီးတော့ဖြောင်းတာဟာတဲ့အကျိုးအသက်ရောက်ဆုံးဆိုလိုတာကတရားရှိမှပွားများတာဟုတ်တယ်မဟုတ်လားဒါပေမဲ့တရားနည်းလည်းရှိတယ်တရားနည်းတွေကအကောင်းဆုံးနည်းကတော့ယောနိသောမနတိကာရအစစအရာရာအသင့်အတင့်ဖြစ်အောင်နှလုံးသွင်းအစွန်းမရောက်စေနဲ့ဟုတ်ပလားအဲ့လိုအစဉ်ပြေအောင်နှလုံးသွင်းပြီဆိုလို့ရှိရင်စိတ်အကောက်မသက်သာဘူးလား စိတ်အကောက်တက်တာလို့ရှိရင်ချမ်းသာတာပဲဒါကတော့ဆင်ញင်နှလုံးသွင်းတဲ့နည်းဟိုကတော့တိုက်ရိုက်လက်တွေ့ရေရှည်အကျိုးများတဲ့နည်းဝိပဿနာရှုတဲ့နည်းကတော့ဟုတ်ပြီတဲ့အဲ့ဒါလို့ဝိပဿနာရှုတဲ့နည်းနဲ့ရုပ်အာယုံမောနာအာယုံမောစိတ်ကိုတင်ပြီးတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှရှုပါပြီတဲ့အဲ့ဒီစိတ်ကအဲ့ဒီရုပ်အာယုံနာအာယုံမောနေပါမလားတဲ့ယောဂီများပထမ တရားလာအာထုတ်လို့ဘုလို့ပထမရဲ့ဒုတိယရဲ့တတိယရဲ့စတုထရဲ့ဘယ်နဲ့နေတော့အမလေးပထမရဲ့ဆိုလို့ရင် စိတ်ကိုဖြတ်ဖြတ်လူးလို့မဟုတ်ဘူးလားဘာကြောင့်ဖြတ်ဖြတ်လူးတော့အဲအိမ်ရောက်လိုက်အဖေစီရောက်လိုက်အမေစီရောက်လိုက်စီးပွားရေးလုပ်ငန်းရောက်လိုက်တငယ်ချင်းမိတ်ဆွေစီရောက်လိုက်ရုပ်ရှင်စီရောက်လိုက် TV စီရောက်လိုက်နဲ့စိတ်ရောက်စရာတခုတိုးလာတယ်ဒီလောကနော်ဘာတော့အဲ TV သူကတိုးလာတယ်ဒုက္ခပဲနော် အလိုလိုမှလောဘတွေများပါတယ်ဆိုလို့ရှိရောအဲလောဘပွားအောင်ဖြစ်เสียကပေါ်လာသေးအဲဒါလို့ရောက်နေတဲ့အခါကျတော့ရောက်တယ်ရောက်တယ်မှစဉ်းစားတယ်စဉ်းစားတယ်ရှုတွေးတယ်တွေးတယ်ရှုရှုပါရဲ့ရှုသက်ခိုက်တော့ဖြင့်ငြိမ့်သွားပြီးတော့ပြန်ပြီးတော့အဲ့ဒီဘက်မရောက်ဘူးလားရောက်တယ်ဒါနဲ့ပဲငါတော့လာတာမှားပြီထင်တယ်ဟိဟုတ်ကလားပြန်မှပဲနဲ့ပြန်စင်းတော့ရှောက်မှဖြစ်တော့ဟုတ်ကလား စိတ်ကပယ်သွားသွားနေကာမဂုဏ်စီမလားကာမဂုဏ်ပဲပယ်သွားနေတယ်တဲ့အစင်အာယုံအတန်အာယုံအနံ့အာယုံရတာအာယုံထိတွေ့စရာအာယုံစီးပွားရေးအာယုံတမိသားရေးအာယုံဇနီးမယားရေးအာယုံအဖုံဖုံကာမဂုဏ်စီမှာပဲစိတ်ကရောက်ရောက်နေတယ်တဲ့ကမ္မထာအာယုံမပဲတင်လို့မရဘူးအဲ့ဒါကြောင့်ဖြတ်ဖြတ်လူးတယ်ပြောတော့ပေါ့အဲ့ဒါမြတ်စွာဘုရားက သိလို့မိန်ကြတဲ့ဒါပေမဲ့မလျှော့နဲ့တဲ့တဖြည်းဖြည်းအဲ့ဒီစိတ်ရှုပေးတဲ့တဖြည်းဖြည်းရှုပေးလို့ရှိရဲ့အရှုခံရတဲ့စဉ်းစားတဲ့စဉ်းစားတဲ့တွေးတဲ့တွေးတဲ့လိုချင်တဲ့တတ်မဲ့တဲ့စသည်ဖြင့်ရှုလို့ရှိရဲ့အဲ့ဒါစိတ်ကိုဖြောင့်နေတာပဲတဲ့မြားသမားမြားဖြောင့်တယ်လို့စိတ်ကိုဖြောင့်နေတဲ့လုပ်ငန်းပဲတဲ့တဖြည်းဖြည်းနောက်ကြတော့သူဟာသူဖြောင့်လာတယ်တဲ့လျှော့တော့မလျှော့နဲ့ပထမတော့ဒီလိုပဲတဲ့မဟုတ်ဘူးလားမြတ်စွာဘုရားကဥပမာလေးတောင်ပေးထားသေး ဝါရိသောဝါထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံပဟာတဝေဝါရိသောဝါထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံပဟာတဝေဩကမောကတဥပတောယေတိဟုသောတရားမှထုတ်ဆွဲ၍ထအပ်သောဝါရိသောငါသည်ယေတိဟုသောတရားတရားမှထုတ်ဆဲသည်ဖြစ်ထုတ်ဆဲအပ်သည်ဖြစ်၍ ထလေကုန်းတဲ့၌ခိတ်တော်ပြစ်တင်း၍ထားသောဝါရီသောငါသည်ပရိဖန္တတိဤဝါတဆတ်ဆတ်တုံတဖြတ်ဖြတ်ခုံတကဲ့သို့ဣဒံပိစိတ်တံဤကာမဂုဏ်တိုက်၌ပျော်ပိုက်တဲ့စိတ်ကိုလည်းမာရဒေယမမင်းဤလိုနိုင်ငံဖြစ်သောခန္ဓာ၅ပါးကိုပဟာတဝေပယ်ခြင်းငှာကမ္မဌာနာရမဏေကမ္မထာအာယုန်၌ခိတ်တံပြစ်တင်ထားအသည်ရှိသော ဣဒံဘိစိတ်တံဤစိတ်တိလေပရိဘန္တတိတဖြတ်ဖြတ်ဒုံတဆတ်ဆတ်ခုံ၍နေ၏တဲ့ငါးမြဘယ်မှာပြောတာတော့ရေထဲမှာပြောတယ်စိတ်မြဘယ်မှာပြောတော့ကာမဂုံမှာပြောတယ်မတူဘူးလားရေထဲပြောတဲ့ငါးကိုတဲ့ရေထဲကဆက်ပြီးကုန်းမော်တင်ထားလိုက်ဆမ်းပါတဲ့ဝမ်းသာလွန်းလို့ထရီမှတဟားဟားနဲ့တဲ့ဟုတ်သလားမှန်ပါဗျာဘယ်လိုလဲ ဘာလို့တုံတာတော့အဲရေထဲပြန်သွားရင်လို့ကုန်းပေါ်မနေခြင်းလို့66သွေးသေးမှ तू မလိုဘူးမနေလိုဘူးစိုးစိုးပြေးပြေးမှပဲ तू နေခြင်းနဲ့ဒါကြောင့်မလို့ရေထဲကိုပြန်ပြီးတော့ရောက်ချင်တာနဲ့ခုံတယ်တဲ့ဟိုခုံဒီခုံနဲ့ခုံတယ်နောက်ကြခုံရင်ခုံရင်နဲ့ဘာဖြစ်သွားသေသွားအဲ့ဒါလို့ပဲတဲ့ဒီစိတ်ဟာလည်းပဲ အစင်းသာအနံ့ရတာထိတွေ့စရာအစုံကာမဂုဏ်အာယုန်တွေထဲမှာပဲပျော်ပိုက်နေတာပဲတဲ့အစင်းသာလေးသေးကြည့်လိုက်လောဘဖြစ်လိုက်အတန်ကောင်းကောင်းလေးနားထောင်လိုက်လောဘဖြစ်လိုက်အတန်မကောင်းတာနားထောင်လိုက်ဒေါသဖြစ်လိုက်အစရှိသည်ဖြင့်ကာမဂုဏ်အာယုန်တွေနဲ့ပျော်ပိုက်ပြီးလောဘတွေဒေါသတွေနဲ့ပဲလူပေးပြီးတော့ပျော်နေတာတဲ့အဲ့ဒီစိတ်ကိုအစင်းသာအနံ့ရတာထိတွေ့စရာမဟုတ်ဘဲနဲ့ ရုပ်တဘာဝအာယုံနာမ်တဘာဝအာယုံဆိုတဲ့ကမ္မထာအာယုံမော်တင်လိုက်ပြီယုံနာငြိမ်းလို့မလို့ဆင်းရဲငြိမ်းမှုရာအတွက်ကမ္မထာအာယုံမော်တင်လိုက်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာရုပ်အာယုံနာအာယုံပေါ်မှာမနေနိုင်ဘူးတဲ့ကာမဂုဏ်စီပဲပြန်ပြန်ပြီးပြီးယုံနေတယ်တဲ့အဲ့ဒါပြောတာဖြတ်ဖြတ်လူနေတယ်ဆိုတော့အိမ်ကသားရလိုက်တတိယလိုက်သမီးတတိယလိုက်မေမိဘတတိယလိုက်ဆွေမျိုးမိတ်သင်္ဃတတိယလိုက် စီဝါရေးတတိယလိုက်လုပ်ဘောကိုင်မဲ့တွေတတိယလိုက်ဟုတ်ပဲဘူးလားအဲ့ဒီတတိယနေတာဟာကာမဂုဏ်ထံပြန်ယုံနေတာမဟုတ်လားယုံနေတာတဲ့ရေတဲ့ပြန်ပြီးရောက်ဖို့ရာအတွက်တဆတ်ဆတ်တုံတစ်ဖြက်ဖြက်ခုံနေတာတဲ့မြတ်စွာဘုရားပေးတဲ့ဥပမာမကြိုက်ဘူးလားဘုရားရှင်ကဥပမာပဲသိကောင်းတာပဲဒါကြောင့်သူ့ကိုစောင့်ရှောက်ထိန်သိမ်းမှုရာခဲရင်နဲ့တဲ့နှိမ်နှင်းမှုရာလည်းခဲရင်နဲ့တဲ့ သူသွားခြင်းရအာယုံသွားသူကြခြင်းရအာယုံကြတာပဲတဲ့သို့တော့အဲ့လိုသွားခြင်းရအာယုံသွားကြခြင်းရအာယုံကြနှိမ်နှင်းဖို့ခရင်စောင့်ရှောက်ဖို့ထိန်းထိန်းသိမ်းဖို့ခရင်နဲ့စိတ်ဒီတိုင်းထားရင်ဖြင့်အကျိုးများမလားအကျိုးနည်းမလားအကျိုးနဲ့မှာပေါ့ရတဲ့နီးနဲ့စောင့်ရှောက်ထိမ့်သိမ့်ပေးလို့ရှိရင်တဖြည်းဖြည်းနိုင်နေမလာဘူးလားနိုင်နေလာပြီဆိုလို့ရှိရင်တော့ချမ်းသာမလာပြီဘူးလားတပြေးတဲ့တပြေးချမ်းသာလာတယ်တဲ့ ရေ၌ပြောပါရေနေငါဆေထားကုံတွင်တင်လေလင်ဟုတ်ကလားရေ၌ပြောပါရေနေငါဆေထားကုံတွင်တင်လေလင်မတိမယမနေတဆတ်ဆတ်တုံငါခုံသည့်တွင်အခုနအတိပဲဟုတ်သလားမတိမယမနေတဆတ်ဆတ်တုံငါခုံသည့်တွင် ကာမဂုံပျော်ပါစိတ်မိုက်အားတရားလှုပ်ခွင်တင်လေးလင်မတီမယမနေတာဆတ်ဆတ်တုံငါခုံမြဲပင်မှန်သလားမှန်ပါဗျာဘာလို့မှန်တာတော့ဟောတဘာဝမှုမှန်တာပေါ့ခိုက်တာမဟုတ်လားဘာလို့မှန်တော့တဘာဝမှုမှန်တယ်မြတ်စွာဘုရားအဲ့ဒီတဘာဝဟောတာမဟုတ်လားဆိုရေ၌ပျော်ပါရေ၌ပျော်ပါ ရေနေငါရေနေငါဆေထာကုံတွင်တင်လေလင်ဆေထာကုံတွင်တင်လေလင်ရေ၌ပျော်ပါရေ၌ပျော်ပါရေနေငါရေနေငါဆေထာကုံတွင်တင်လေလင်ဆေထာကုံတွင်တင်လေလင်ဆို တိမယမနေတဆတ်ဆတ်တုံငါခုံသည့်တွင်မတိမယမနေတဆတ်ဆတ်တုံငါခုံသည့်တွင်ဆိုမတိ မဂုံပျော်ပါစိတ်မိုက်အားတရားလုတ်ခွင်တင်လေလင်ကာမဂုံပျော်ပါစိတ်မိုက်အားတရားလုတ်ခွင်တင်လေလင် နေတဆတ်ဆတ်တုံငါခုံမြဲပင်မတီမယမနေတဆတ်ဆတ်တုံငါခုံမြဲပင် ယင်းသည့်စိတ်အားလွတ်၍ထားမြားပြဒုက္ခမုတ်ချပင်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလုတ်ခွင်တင်လေလင်မတီမယမနေတမနေတ တ်ဆတ်တုံငါခုံမြဲပင်ကာမဂုဏ်ထံယံဘုယံယုံကန္တမြဲအမှန်ပင်ကာမဂုဏ်ထံယံဘုယံယုံကန္တမြဲအမှန်ပင်သို့ စောင့်ရှောက်ရန်ခဲ့တာရန်ခဲ့ထိန်ခဲ့လျက်ပေါ်လော်လီခြင်းစောင့်ရှောက်ရန်ခဲ့တာရန်ခဲ့ထိန်ခဲ့လျက်ပေါ်လော်လီခြင်း မြတ်စွာဘုရား14ဝါရမှာစာလိယတောင်မှာဝါဆိုတဲ့ဒီခါမှာအရှင်မေဂိယလိုက်ပြီးလှုပ်ကြွေးပြုစုတယ်အရှင်မေဂိယတနေ့တော့သံမီးရဲ့စာလိယတောင်ကြီးကရွာတဲ့ဆုံးခံသွားပြီးတော့ဆုံးခံပြန်ပြီးတော့ရွာဦးရွာပြင်မဲ့ကတစ်ပင်တစ်ပင်အောက်မှာဆုံးဖုံးပေးဆုံးဖုံးပေးပြီးတော့ပြန်ကြွလာလမ်းမှာကိမိကာလာမြစ်ကလေးရှိအဲ့မြစ်ကလေးအတိုင်းကြောင်းမပြန်မြတ်စွာဘုရားထံမပြန်သေးပဲနဲ့မြစ်ကလေးအတိုင်းလျှောက်သွားတော့တောအုပ်ကောင်းကောင်းတွေ့ တရက်ပင်အုပ်ကြီးတရက်ဥယျာဉ်ကြီးတွေ့တဲ့အခါကျတော့အိုးဒီဝိညာဉ်နော်လူတွေနဲ့လည်းဝေးလို့တိတ်တိတ်ဆိတ်ဆိတ်တရားထုတ်ဖို့ကောင်းလိုက်တာငါတရားထုတ်မှပဲတရားထုတ်ခြင်းနဲ့ဒါပေမဲ့မြတ်စွာဘုရားထံခွင့်မပန်မဲ့အာထုတ်လို့မဖြစ်သေးဘူးဆိုဘုရားရှင်ထံပြန်ပြီးခွင့်ပါတယ်ရှင်တော်မြတ်ဘုရားတရားအထုတ်ဖို့နေရာကောင်းတွေ့လို့မို့တပည့်အားတရားအဲ့ဒီနေရာသွားပြီးအထုတ်ဖွင့်ပြုတော်မူပါဘုရားလို့ရှောက်ထားမြတ်စွာဘုရားကမေဂိယနေအောင်နဲ့ မသွားနဲ့အောင်နဲ့တို့များကိုပြုစုဖို့ရနောက်တစ်ပါးရောက်တဲ့အခါကျတော့တင်သွားပြီးအထုတ်ချေတဲ့အခုမသွားနဲ့အောင်အမှန်တော့ဘုရားရှင်ကမြတ်စွာဘုရားကို ပြုစုမဲ့ဥပတ္ထာကပုဂ္ဂိုလ်လိုလားလို့တားတာမဟုတ်ပါဘူးအချိန်မကြသေးလို့မိဂိယအခုအချိန်သွားအထုတ်လို့မဖြစ်သေးဘူးလို့မြင်တော်မူလို့တားတာဒါနဲ့ရှင်မေဂိယကပထမအကြိမ်လျှောက်ပြီးတော့ ဒုတိယအကြိမ်တစ်ခါလျှောက်ပြန်တယ်သူကလည်းသွားကတိတ်သွားခြင်းနေဒီတရေဥယျင်တိတ်သဘောကျတယ်ဘယ်သူမှလည်းမရှိဘူးဥယျင်ပင်ကြီးကလည်းရှင်းလို့ပဝန်းကျင်ကလည်းပဲလူသားသူတာမရှိတိတ်သွားခြင်းနေတာဒုတိယအကြိမ်ထပ်လျှောက်တယ်ဒုတိယအကြိမ်ထပ်လျှောက်မြတ်စွာဘုရားတားတယ်နေလိုက်ပြန်ရောတော်တော်ကြာသွားခြင်းစိတ်အထောက်ခြင်းစိတ်ကတိတ်ပြီးထက်တန်လာပြန်တော့မနေနိုင်ပြန်ဘူးထပ်လျှောက်ပြန်ဒီတော့မြတ်စွာဘုရားဂိုင်းမေဂိယာသွားခြင်းသွားတော့ခွင့်ပြုလိုက်တယ်ခွင့်ပြုလိုက်တာ မတတ်တာလို့ခွင့်ပြုလိုက်တာပဲဒါနဲ့အရှင်မေကြီးကအဲ့ဒီတရားဥယျာဉ်သွားအထုတ်တယ်အထုတ်တဲ့အခါကျတော့ထိုင်းပြီးအထုတ်လိုက်တာရုပ်ဖြစ်သမျှနာမ်ဖြစ်သမျှသတိနဲ့ကပ်ဆောင်ရှုတယ်ပထမတော့ဟုတ်တယ်လို့လိုပဲနောက်ကျတော့စိတ်တွေကဟောပြည့်သီးမဲ့တွေကအနတ်တွေကတထောင်တော့နှခေါင်းလာပြီးတော့တိုးတော့ပြည့်သီးမဲ့အနတ်ညောင်စားချင်စိတ်ပေါ်လာမလေးပြည့်သီးမဲ့နော်စားလိုက်စားလိုက်ကောင်းမှာပဲ ပထမတော့မသိဘူးနောက်ကြတော့ဟဲ့ဘယ်နဲ့ငါဟာတရားထိုင်နေဘယ်နဲ့ကြောင့်တည်သီးမဲ့စာကျင်စိတ်ပေါ်စာကျင်နေစာကျင်နေစာကျင်နေမှုတယ်မှုတယ်မှုတယ်နဲ့ရှုတယ်အဲ့ဒါနဲ့ပျောက်သွားပြန်တော်ကြကြတော့ဟိုခလန်းလန်းကမုတ်ဆိုးတွေတောလိုက်တာခွေးတွေနဲ့ညာတံပေးတာအဲ့ဒါတဲ့တဲ့ကြရောက်သွားပြန်အိုးဒီလူတွေကလည်းခဲရတာနော်သူများအသက်ပဲလိုက်တတ်နေတယ်စိတ်ကအဲ့ဒီရောက်သွားပြန်ဟဲ့ဟုတ်ပါဘူးငါဟာတရားမှန်နေတယ်စဉ်းစားတယ်စဉ်းစားတယ်မြင်တယ်မြင်တယ်တွေးတယ်တွေးတယ်နဲ့ရှုပြန် ဒီလိုနဲ့အဲ့ဒီကိုတော့ဟာအဲ့ဒါလုံးရပတ်ချလက်စိတ်ထွက်လိုက်ပြေးလိုက်မှတ်လိုက်ထွက်လိုက်ပြေးလိုက်မှတ်လိုက်နဲ့အဲ့ဒါနဲ့မဖြစ်တော့ဘူးအဒီတိုင်းတာတော့မရဘူးပြန်မပဲမြတ်စွာဘုရားထံပြန်နိခအောင်မှာပဲလို့ဘုရားဘုရားရှင်ထံပြန်မြတ်စွာဘုရားတပည့်တော်ဆရာမြတ်စွာဘုရားခွင့်ပြုလို့မသွားအထုတ်ပါတယ်ဒီလိုဒီလိုပါဘုရားအဲ့ဒီမှာမြတ်စွာဘုရားကဒီတရားကိုဟောတာဖန္ဒနံစပလံစိတ်တံဒုရခန္တုနိဝရယံ ဥဇုံကရောတိမေတာဝီဥတုကာရောဝဒေဇနံဝါရီဇောဝထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံပဟာတဝေမြတ်စွာဘုရားဒါဟောတာလူရင်းကတော့မေကြီးကငါမပြောဘူးလားအချိန်မကြသေးလို့တားတယ်သင်ကသွားတာကိုဒီတော့အဲ့ဒါလို့သွားတဲ့အတွက်သင်မှအကျိုးမရဘူးပေါ့အချိန်ကြလို့တို့များလွတ်မှသွားမယ်ဆိုလို့ရှင်တော့အကျိုးရမယ်ဆိုပြီးတော့မြတ်စွာဘုရားက စိတ်ရဲ့ဒီသဘောကိုမေဂိယမတီအားမလျှော့အောင်ဟောတယ်ဒီလိုပါပဲမေဂိယရဲ့တဲ့စိတ်ဆိုတာကမ္မထအာယုံပေါ်တင်လဲပဲသူပြေးခြင်းအာယုံပြေးတာပဲတဲ့တားလို့စီးလို့မရပါဘူးတဲ့မရလို့မတားမစီးပဲနဲ့လွတ်ထားပြန်ပြီဆိုလို့ရှိရင်တော့ပိုဆိုးတာပဲတဲ့မြားသမားများမြားကိုတဖြည်းဖြည်းဖြောင်းတယ်လို့ကောက်နေတဲ့ဒီစိတ်ကိုတဖြည်းဖြည်းကမ္မထအာယုံပေါ်တင်ပြီး တင်ယူပြီးဖြောင်းရတာပဲတဲ့အဲ့ဒါငါတပည့်အာမလျှော့နဲ့ဆိုပြီးနီးငါနီးပေးပြီးတော့မြတ်စွာဘုရားပြန်လှုပ်လိုက်အဲ့ဒါကြောင့်မြတ်စွာဘုရားအရှင်မေဂိယကိုဟောတဲ့စိတ်သဘောရေ၌ပျော်ပါရေနေငါဆေထားကုံတွင်တင်လေလင်မတီမယမနေတာဆတ်ဆတ်တုံငါခုံနေတွင်ဘုန်းကြီးဒါစိတ်အကြောင်းသိအောင်ပြောနေတာနော်အခုယောဂီတွေမှာစိတ်လွင်တာမဟုတ်ဘူးအရှင်မေဂိယတောင်စိတ်လွင်တာဒါပြောတယ်ဟုတ်လား ဘာကြောင့်စိတ်ကလွင့်ရပြေးရသလဲဟောသူ့တဘာဝကဒီတို့သဘောရှိလို့ပေါ့မဟုတ်လားမြတ်စွာဘုရားကစိတ်ဟာမြောင်းနေတူတယ်တဲ့မြောင်းနှမြောင်းများမှတဏှာသစ်ခွားတကွတွဲပြီဆိုလို့ချင်းငြိမ့်ပြီးထိုင်းနေတာရှိမှန်းတော့မသိရဘူးမဟုတ်လားဘယ်လိုလဲဟုတ်ခုံဒီခုံလားအဲနားနေရနေတယ်လို့ရှိသလားမရှိဘူးတဲ့အဲ့ဒီအတိုင်းပဲတဲ့ ဒီစိတ်ဟာနားနေရနေတဲ့မရှိဘူးတဲ့ဟိုပြေးဒီပြေးပဲတဲ့အဲ့ဒါစိတ်မလျှော့ပါနဲ့တဖြည်းဖြည်းကြတော့ကိုယ့်အလိုပါလာတာပါပဲတဲ့အဲ့မြားသမတာအမြဲစိတ်ထဲမှာထားပါတယ်ဒါမြတ်စွာဘုရားမိန်ကြတယ်မတိမယမနေတာဆတ်ဆတ်တုံငါခုံသည့်တွင် ကာမဂုံပျော်ပါစိတ်မိုက်အားတရားလောက်တွင် တင်လေလင်းမတိမယမနေတာဆတ်ဆတ်တုံငါခုံမြဲပင်ဒီတော့ယောဂီစိတ်ထွက်တာဟာဒါအပြစ်လား မဟုတ်ဘူးကံကောင်းတာနော်စိတ်ထက်တာကံကောင်းတာဘာကြောင့်လဲအဲ့ဒါဘောမြတ်သောအဖြစ်မှတ်ရတာက ရုပ်ကိုမှတ်ရတာများတယ်မဟုတ်လားစိတ်စိတ်မှတ်ရတာနည်းတယ်မဟုတ်လားအဲ့တော့စိတ်ကများများထွက်ပြီးလွင့်ပြီးပြေးပြီးတော့လွင့်စိတ်ထွက်စိတ်ပြေးစိတ်ကိုလိုက်ပြီးရှုရတော့နန္တရားကိုရှုရတဲ့အခွင့်အရေးတွေမရဘူးလားရတော့နန္တရားကိုသိတဲ့အသိတွေမတိုးဘူးလား အဲ့ဒါကြောင့်မလို့စိတ်ထွက်ရင်ကံကောင်းတယ်နော်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်းမတိမယမနေတာဆဆဒုံဟာခုံမြဲပင်ကာမဂုဏ်ထံပြန်မှုရယုံကံတမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိန်ခဲလျက်ပေါ်လော်လီခြင်းဒီထိပ်ပြီးသွားပြီနော်ဘသူဟောတဲ့တရားအရှင်မေဂိယဟောတဲ့တရားဒီပြိဿဟောတာမဟုတ်ဘူး မှန်ပါဗျာဟုတ်တယ်ဒီပြိဿတိဟိုတုန်းကတော့မဟုတ်ပါဘူးအခုတော့ဒီပြိဿဟောတာနော်ဟုတ်စောင်းကြောက်ရံခဲတာရံခဲထိန်ခဲလျှက်ပေါ်လော်လီခြင်းဟုတ် လွတ်၍ထားများပြာဒုက္ခမုတ်ချပင်ယင်းဤစိတ်အားလွတ်၍ထားများပြာဒုက္ခမုတ်ချပင်သို့ယင်းဤစိတ်အားလွတ်၍ထား စိတ်လွတ်ထားတာနဲ့စိတ်ထိမ့်သိမ့်တာဘယ်ဟာကောင်းလဲဘာကြောင့်လွတ်ထားရင်ဆင်းရဲတယ်ပေါ့မဟုတ်ဘူးလားထိမ့်နိုင်လို့ရှိရင်ချမ်းသာတယ်အဲ့ဒါလို့သိတဲ့ပညာရှင်များစိတ်ထိမ့်တဲ့အလေးချင်းလောက်ကြတယ်တဲ့မသိတဲ့လူပါလာများကတော့စိတ်လွတ်ချင်တယ်လို့လွတ်ထားတာပဲတဲ့လွတ်ထားတာနဲ့အမျှဒုက္ခကလည်းများတာပဲဟုတ်ကဲ့လားယင်းတို့တိမြင်ယင်းတို့တိမြင် ပညာရှင်စိတ်စဉ်ရင်ဖို့ထိမ်မြဲပင်ရင်းတို့သိမြင်ပညာရှင်စိတ်စဉ်ရင်ဖို့ထိမ်မြဲပင် စိတ်ထိုင်းတာဘယ်လိုလူတွေတဲ့တော့ဘလို့ပညာရှင်တွေလဲစိတ်လွတ်ထားရင်ဆင်းရဲတယ်ထိန်းနိုင်ရင်ချမ်းသာတယ်လို့သိမြင်တဲ့ပညာရှင်เนาะအဲ့ဒါကြောင့်မို့စိတ်တံရခေတမေရာဝီစိတ်တံဂௌတံဒုက္ခဝဟံသူဒုဒတံသူနိပုဏ္ဏယထာကာမနိပါတိနံစိတ်တံရခေတမေရာဝီစိတ်တံဂௌတံဒုက္ခဝဟံ သူဒုတ်တံမြင်နိုင်ခဲ့သော အလွန်မြင်နိုင်ခဲ့သော သူနိဗ္ဗုဏအင်မတန်သိမ်မွေ့သောယထာကမ္မနိပါတိနံသူကြလွယ်အာယုံ၌ကြတတ်သောစိတ်တံစိတ်ကို မေတ္တာဝီစိတ်ကိုလွတ်ထားကဆင်းရဲ၍စိတ်ကိုထိမ့်သိမ့်လင်းချမ်းသာသည်ဟုသောအသည့်အမြင်ရှိသောပညာရှင်သည် စိတ်တံစိတ်ကိုရခေထစောင့်ရှောက်ထိမ့်သိမ့်ရာ၏ဟုတ်သလားစောင့်ရှောက်ထိမ့်သိမ့်ရင်ချမ်းသာသလားဆင်းရဲသလား ဒါကြောင့်မြင်နိုင်ခဲစွာတိမ်မွေ့လှ၍သူကြလိုရာကြတတ်ပါသည် ပမာမြောင်နှိုင်းစိတ်ဆင်းရိုင်းကိုဟောမြောက်နှိုင်းနဲ့ဟောစိတ်ကပါတယ်တော့မြောင်နဲ့တူတယ်တဲ့စိတ်ဆင်းရိုင်းနဲ့ဆင်းရိုင်းနဲ့လည်းတူတယ်ဟုတ်ပါမလားဟမ်စိတ်ကအတင်သွားရင်ပြီဆိုလို့ချင်းဆွဲလို့ကိုမရတော့เนาะအတော်ဆိုးတာပဲ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 မေဂယဟောတဲ့တရားမဆုံးသေးဘူးဆုံးအောင်ဟောရမလားအောင်ပုတ်ချပေးမှနော်ယင်းသည်စိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင်သိကြသလားသိကြပါဘူးယင်းတို့သိမြင်ပညာရှင်စိတ်စင်ရင်ဖို့ထိမ့်မြဲပင်ဒါဖြင့်ဘလို့ထိမ့်မလဲ ရေမြားတစ်ကိုလိုသလိုပုံကိုရအောင်ပြုသည်သွင်းတဲ့ရေကိုမိမိလိုရလဲတဲ့မြောင်းသွဲထည့်လို့မရဘူးလားရတယ်မြားကိုကောက်နေတာဖြောင်းလို့မရဘူးလားတစ်တုံးကိုမိမိလိုရစပွဲကလထိုင်စသည်အဆောက်အဦသုံးဆောင်လုပ်ရမရဘူးလားလိုချင်သလိုလုပ်လို့ရတယ်ရေမြားတစ်ကိုလိုသလိုပုံကိုရအောင်ပြုသည်သွင်း စိတ်ရိုင်းအစဉ်ရင်အောင်မင်းသွန်သင်ဆုံးမရမြဲပင်မှန်သလားမှန်ပါဗျာမှန်တယ်တော့ဆိုရေမြတိကိုရေမြတိကိုလိုသလိုလိုသလိုပုံကိုရအောင်ပြုသည့်တွင်ပုံကိုရအောင်ပြုသည့်တွင်ရေမြတိကိုရေမြတိကိုလိုသလိုလို ပုံကိုရအောင်ပြုသည့်တွင်ပုံကိုရအောင်ပြုသည့်တွင်သို့စိတ်ရိုင်းအစဉ် ရင်အောင်ပင်သွန်သင်ဆုံးမရမြဲပင်စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင်သို့ ဝနာကွင်စိတ်ကိုတင်အစင်ရှုပွားဆုံးမလင်စိတ်ကိုဆုံးမပုံနော်ဘယ်လိုဆုံးမရမှာလဲဘာဝနာကွင်မှာတင်းပြီးတော့တဲ့ရှုပါပွားပါတဲ့ဘာဝနာကွင်စိတ်ကိုတင်အစင်ရှုပွားဆုံးမလင်စိတ် သို့ကိလေကင်းပါယင်ကြေးရယင်ကြေးရ မုတ်ဖြချမ်းသာရမြဲပင်ကိလေကင်းပါယင်ကြေးရမုတ်ဖြချမ်းသာရမြဲပင်မုတ်ဖြ